ကျေးဇူးတော်ရှင်အေကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးဘော်တွင်12ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော မဟာပုံဓမ္မတုတ်အမှတ်1တရားတော်ဒီလိုကတရားနှလုံးသွင်းကြဆိုတော့ဟောဒီချိန်မှာတရားနှလုံးသွင်းကြလို့ဆရာဘုန်းကြီးကဟောတယ်။ဘာလို့လဲတော့မလို့ သူ့ချိန်မှာမတရားလုပ်နေလို့လို့သူမသိချဘူးတခြားသောချိန်မှာဘာလုပ်နေတော့မေးတာကိုကြဒါကြောင့်ဒီချိန်မှာတရားနှလုံးသွင်းတာပြောတာတရားနှလုံးသွင်းကြဆိုတဲ့ကလုံးမှာပဲဟောသူကျိုးကဒီချိန်မှာလားသမဏချိန်ကဖြင့်ဉာဏ်ကောင်းတဲ့ချိန်မဟုတ်ပါလားသနာကိုင်းတဲ့ရှင်ကြီးတို့ရှင်းကုန်းနေပါလားလို့ဆိုတဲ့ဒေသမှတ်ကြပါအဲ့တော့ဘုန်းကြီးတို့ဓမ္မတွေမှာ ရုပ်ရှိလာလို့ရှိရင်ဘာကိုအားကိုးကြသလဲလို့မေးခွန်းထုတ်ဖို့လိုလားရုပ်ရှိလာလို့ရှိရင်ဘာကိုအားကိုးကြသလဲလို့မေးတဲ့အခါကြက်လို့ရှိရင်ကံတာရမိကံတာရဖအလွန်အားကိုးလို့ရှိကြတယ်လို့မှတ်ချက်ကိုယ်ကမကိုးကြဘူးဟုတ်ပါကံတာရမိကံတာရဖပဲကံကောင်းဆောင်ပြီးမွေးလာတယ်ဒီလိုမျိုးသုံးကြလူတော်ရရိပ်ပါတဲ့ဆို နောက်ကလည်းလိုက်နေတယ်လို့ဓမ္မပဒကလည်းဟောတာအဲ့ဒါဘုန်းကြီးတို့ဓမ္မတွေကဘယ်နဲ့ဖြစ်နေလို့ဩကာဟာဖြင့်မပြတ်မရှိဘဲနဲ့ငါတို့နောက်ကလဲရင်ထူပေးမဲ့ပုံစောင်းရင်တဲ့ပေးမဲ့ပုံကာမြဲလိုက်နေတယ်လို့ဓမ္မတွေယူချက်ပါဆိုပဲတဲ့ယူတာကိုအလုံးဓမ္မတွေမှတ်ပါပပ္ပရာဒိရှိဘယ်လိုမှတ်ကြလဲ သက္ကရာရေရှိလို့မှတ်ရမယ်။မနေ့တုန်းကတပည့်တော်တစ်သက်လုံးကဒီတိုင်းပဲယူပြီးဒီကလာသခိုင်ရှင်ပြလက်ထက်မှာဒါရီသက္ကရာရေရှိလို့ဆိုရတာတပည့်တော်ကိုကျိုးနဲ့ဆိုမှာပေါ့အားလုံးဓမ္မတွေကဆက်ပြီးဆက်ဆက်ရှင်လေးဆက်ရဲဆံကရမေကြီးဟောထားတယ်လို့ရှိတယ်လို့ဒီကြောင့်ဆရာရင်သမားရင်မို့တဲ့ပေးခြင်းလို့နည်းနည်းစောင်းနေလို့တဲ့ပေးခြင်းတယ်လို့ဒီကြောင့်ဆိုတာသိတာမှတ်ကြပါ နည်းနည်းလေးစောင်းနေတဲ့တဲ့ပြေးခြင်းတယ်ဆိုတော့ဒါကရှင်းမှုကြီးလို့ဒကာဓမ္မတွေကမှတ်ကြတယ်။ကာမိကံဖဆိုတော့ဘာပါလဲ။ရှင်းမှုကြီးတဲ့ကာမိကံဖပဲအကုသိုလ်ကလည်းနေရတယ်။ဆိုတော့ဒကာဓမ္မတွေကအော်ကံပဲဒီကကံပဲရောက်ရတဲ့ကံပို့တာရောက်အောင်ငါပဲအခုလည်းတော့လူသွားရရုပ်ပါတယ်ကံကလိုက်နေတာပဲ။ အသက်ရှိနေတဲ့ဘုန်းကြီးတို့ဓမ္မတွေကလွန်ယူလို့ရှိတဲ့အလုပ်ဥက္ကမောဆိုလို့ရှိရင်ရောဂါတကယ်စဉ်းစားပြီးနားထောင်ပါရဓမ္မတို့ရုပ်သက်တစ်သက်တူကြားရတဲ့တရားလို့မှတ်ထားပါတစ်သက်နဲ့တူကြားရတဲ့တရားလို့မှတ်ထားရပါသမညလို့မှာသမတကတညာလို့ခါရဲရေးကြည့်လို့ဒီကလာနေရလဲဒီကြောင်းအလွန်လဲအာဟုကလိုက်တာလဲဒီကြောင်း အာဟုရကဘယ်လိုအာဟုလိုက်သလဲလို့ဥပအောင်လို့မေးလို့ရှိရင်ဖြင့်သူပဲနောက်ကလိုက်နေတာပဲသူပဲအဆောင်အဆောင်လုပ်ပြီးဒီကလာနေတာပဲသူမရှိမဆက်ပဲဘူးလားသူရှိတယ်သူတွေရောက်မရောက်ဘူးလားရောက်ဘယ်လိုရောက်ခဲ့တယ်ရှိတော့ကံပေါ်၌ဓမ္မတွေဘယ်တော့မှမပြည့်စည်တဲ့သဘော လူကြီးကာလထားတော့ကြောင့်ဘုန်းကြီးဓမ္မတွေ၌ကံပေါ်၌သတ္တရဒိဋ္ဌိရှိတယ်လို့မှတ်ပါဘောကြရကံမောပါဝင်နေကြမိမရိဘကတာဆိုရမှာမိမရိဘကတာဆိုရမှာပါဝိဇ္ဇာဓမ္မကအရင်ကပြောနေတယ်လို့ဝိဇ္ဇာလည်းမှတ်ကြမယ်နော်အကုန်ပြန်ပေးလိုက်မယ်အမှန်ရောအမှန်ဆိုတဲ့သစ္စာအဲဒီအမှန်ရောအကုန်ပြန်ပေးလိုက်မယ်လို့အောက်မိကြပါ ။ကာမင်းရဲ့ဆရာသမားနဲ့တွေ့နေတာစစ်တဲ့ကာမိကံဖပဲကာမနဲ့နောက်ကလိုက်နေတာပဲ။သာယဝနုပါယိနိဒီကောလာယိယုဆိုကံကနောက်ကလိုက်နေတယ်။ဆိုတော့ဥက္ကမကံပြက်သေးသလားမပြက်ဘူး။မပြက်ရင်ဘာလို့ဖြစ်။သက္ကရာရိရှိယူထားကြတယ်။ဓမ္မတွေပါယူထားကြ။သက္ကရာရိရှိယူထားတယ်ဆိုတော့သူတို့ကဘုရားပါလား။နမရပါဖြင့် အယူရတဲ့ရှိအယူရတဲ့ရှိတဲ့ဒကာဓမ္မတွေရှင်းနေတာကအယူရတဲ့ရှိနာမကဘုရားပါဟုတ်ပါဘူးဘောကြရင်ဘုရားနာမရပါပါလို့ဘုရားပါဘုရားဘုရားဟောတိုင်းဘုရားယူဝါဒတိုင်းနေပါတယ်လို့ဒီလိုယူဆကြနာမကောင်းပါရဲ့အယူသိဖြစ်နာမကတော့ ဒီပါဒိဋ္ဌိဖြစ်ပြီးဒီကရနေတော့ဘုန်းကြီးဗလာဓမ္မတွေမောင်မြတ်တို့စဉ်းစားကြတယ်။ကိုဒိဋ္ဌိဒီတိုင်းပဲဆိုနေမှဆိုနေ။ဒိဋ္ဌိကရဒီတိုင်းပဲတို့အလုံးကြောင်းနာပါရှိတာပဲ။ဒီတိုင်းပဲဆိုလို့ရှိရင်ဒိဋ္ဌိဘယ်ဒီရထားပြောတယ်သံဖို့ကွာ။သံမိကံဖကောင်းဆောင်မွေးလာတာကွာ။ သူကနောက်ကလိုက်နေတာပဲဆိုးလို့သူပဲကောင်းလို့သူပဲဒီလိုရတဲ့အတွက်ငကိုကတော့ဘုန်းကြီးကဟောဓမ္မဝါဒီဒိဋ္ဌိပဲလို့ဟောတယ်အခုတော့ဓမ္မဝါဒီသက္ကရာဒိဋ္ဌိလို့ပြောဟောပြန်ဘယ်လိုဆိုကြဓမ္မဝါဒီသက္ကရာဒိဋ္ဌိလို့မှတ်ထားလို့စမ်းပါဓမ္မလို့ဘယ်လိုမှတ်ကြမလဲဓမ္မဝါဒီသက္ကရာဒိဋ္ဌိမှတ်ရမယ်ကောင်းပြီဒါဖြင့် ဓမ္မဝါဒီသက္ကရာဒိဋ္ဌိဖြစ်ပြီးဒီကလာနေလို့ရှိရင်ဘုရားရှင်းပြအရေးကြီးတဲ့နေ့ကိုအရေးကြီးတယ်လို့ပြောလို့မယ်မှတ်ထားကြ။အကျင့်ပုဂ္ဂိုလ်ကံဆိုတဲ့သင်္ခါရဖြစ်ကံဆိုတဲ့ဗာတရားပါအဲသင်္ကိသင်္ခါရနိစ္စတောပတ္တတောအနုလောမခန္တီယာအနုလောမိကာယခန္တီယာသဘိတ်တိကြီးနေကံခန္ဓာနာဝိ ဘုရားကတခုသောတရားဒီကံဆိုတဲ့သင်္ခါရတရားလေးကိုမိစ္ဆာလို့ယူထားလို့ရှိရင်ငတ်ဖို့မရဘူးကွာငုတို့ပါဠိလိုကံကိုမိစ္ဆာယူထားလို့ရှိရင်ငတ်ဖို့မရဘူးကွာသံသင်္ခါရတရားကိုသင်္ခါရတရားကိုသူ့တရားဓမ္မတွေကဘယ်လိုယူထားပါလဲသူ့ဘယ်နောက်ကလိုက်နေလဲဆိုတော့မိစ္ဆာမရဘူး သူကလည်းလောကလည်းသူသူသေးတယ်ဆိုတော့သူကနောက်ကအမြဲဥပါအောင်လိုက်နေတယ်သူကပါပါပါဥက္ကမပါပါပါပါလို့ဆိုရင်သူကပြတ်တဲ့သဘောမြင်ပါကြလားတဲ့ဆိုင်တဲ့သဘောနဲ့လိုက်ဒါပြန်ဆိုင်ရင်ပါလိမ့်ကမ္မဝါရီသတ္တရာဒိဋ္ဌိဖြစ်ပြီးကြလားနေတဲ့အတွက်ဆရာရင်သမားရင်ခိုးရုံးပြောတယ်ခိုးရုံးပြောတယ်သူရဆက်ဆက်ဆက်လိုက်တော့တယ် သူကမပြတ်တဲ့သဘောရောက်မှန်ပါပါဘယ်လိုကြတော့မပြတ်ပါဘူးမပြတ်တဲ့သဘောရောက်တာတော့ခင်ဗျားတို့အားလုံးမိဖရှင်နေတာကစိတ်ထဲမှာအမြဲတမ်းထားပြီးမကောင်းရင်ပြင်မဲ့ဆရာပြင်နေတော့ဒီလိုကြီးရှိရဖြစ်ပြမိစ္ဆာအာပေါအထုခံကြလို့ဒီလိုကြီးကအပန်းခံနေလို့နိဗ္ဗာန်မညာပုံညာမရနိုင်ဘူးဘယ်လောက်နာပါနာပါနာပါ ဓမ္မကိုသမဏရေးကြည့်လို့ပြောတယ်ဘာကြောင့်မဟုတ်မရပါလိမ့်မယ်ဆိုမတော်ဖို့တော့ပါနေလို့လို့ဟုတ်တယ်မတော်ဖို့တော့ဆိုတာတခုတည်းတရားကိုသူခိုင်နေလို့ယူထားဘူးစေနာဆိုတာသံဃာတရားလို့ခဏယူထားတယ်ခိုင်တယ်တော့ကအမြဲလိုက်နေတယ်လို့တခါတည်းယူထားတဲ့တွေ့တဲ့ဒီသံဃာတရားတွေကိုမိစ္ဆာလို့ယူထားလို့ရှိရင်အနိစ္စမိကာယမက်ဖို့နဲ့ပြေရောတော့ သံဃာညာဖြင့်သမိစတိသိလိမ့်မယ်စံမြေကဧကံခန္ဓာဤကြောင့်ငါဝိစတိမရှိဘူးကွာအခုတော့သင်္ခါရမင်းတို့ကအခုတော့စေနာသင်္ခါရကိုမင်းတို့ကခိုင်းတယ်လို့ယူထားလို့ရှိရင်တဲ့သစ္စာ၄ပါးကိုသိရနိုင်ညာမရဘူးဝါမက်ဖို့မရနိုင်တော့ဘူးဒါကဓမ္မတွေရင်းမိကြသေချာဆုံးကပါ သေချာခြင်းကပါစံပေါ်မှာသူတို့ဘာဖြစ်သမ္မာဝါဒီကသရာဝေဒီဖြစ်သံလည်းယူရှိရသေးတယ်ဒါခိုင်နေနေပဲလေယူထားလိုက်လို့ရှိရင်ဘယ်နဲ့ဆိုရပါဒါဓမ္မတို့သေသေချာချာဥပအောင်တဘောပါတဲ့အသွားကိုစပြီးပြောတာနော်ဒီလိုရှိနေလို့ရှိရင်သင်္ကြန်ထားတာမိစ္ဆာတော့ ပတ်ကတော့တခုသောသင်္ခါရတရားဝါတခုသောတရားလေးကိုမိစ္ဆာပဲလို့ကိုသင်နေလို့ရှင်းရှင်းဘုရားကတောက်ရသင်္ခါရမိစ္ဆာဟောပါရတာနဲ့ကိုကတခုသောမိစ္ဆာသင်နေလို့ရှင်းဒီပုဂ္ဂိုလ်ငါ့ကိုတားဖို့လို့အောင်ပါဘုရားဖြစ်တဲ့အနိစ္စဘယ်လိုမှမြင်မြင်မရဘူးကွာဒီဒိဋ္ဌိခံရင်းနေလားဒါကြောင့်ဒါဥစ္စာရဒါဥစ္စာရဘယ်လိုဖြစ်တဲ့မြင်နေလဲ ဘာလို့ငါပုံမရဘူးယုံကြည်ကြပါခံနေတခုတော့ပြောဒိဋ္ဌိကဝန်ခံနေတယ်တပတ်ကအဲ့တော့ကိုသောတာပန်ဒီရင်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိနဲ့လည်းဘာမလို့ရှိရမယ်ဒိဋ္ဌိလည်းဟင်္ဂသောတာပန်ဒီဒိဋ္ဌိမပေါ်နိုင်သောတာပန်မတင်နိုင်ဆိုဒီဒိဋ္ဌိကအတန်းတစ်ခွဲဝန်းထဲမှာခံနေတယ်မခံဘူးလားဟုတ်ပါဘူးဆိုရတဲ့ခံနေတာတခုတော့ကသင်္ခါရတရားကိုမိစ္ဆာဒိဋ္ဌိမိစ္ဆာသက္ကရာဒိဋ္ဌိခံနေတဲ့အတွက် မရပါဘူးဆိုတဲ့ဥစ္စာဒုက္ခမှတ်ဝိတုမထုတ်သေးဘူးဘုရားတို့ခြေတိုင်းကရှင်းအောင်ပြောနေသေးတယ်လို့ဆိုတာအားလုံးတရားဓမ္မတွေမှတ်ပါသဘောပါကြတခုတော်ဘုရားကိုနှိစ္စကင်းနေခဲ့တော့သူ့ပြည့်ကိုဘယ်လိုမြင်ဆိုတာမဟုတ်ပါမရဘယ်နဲ့ကြောင့်မရကြုံလို့တရားဓမ္မတွေကမဲဆိုလို့တခုတော်ဘုရားလို့နှိစ္စကင်းရှင်းမလား မဟုတ်ဘူးမေစိတ်တက်ကိုမြင်ပါရကားနဲ့ဒုက္ခမရဘူးတပည့်တွေဘယ်နဲ့ရောက်ပါလိမ့်လို့ဆရာရှုလို့ရှိတော့ဖြစ်တာလေဖြစ်တာလေဒီလိုတော်တော်မြင်နေဆရာမမတော်လည်းဆက်ကြည့်တော့ဘုရားတော်လည်းဆက်ကြည့်တော့စိတ်ကမြင်ပါရဲ့ဆရာကိုမြင်မရဘူးကမြင်မမြင်မမြင်ဘုရားမမြင်နိုင်ဘူးလို့ဘုရားပြောလိုက် လက်နဲ့ရောက်မရနိုင်လို့သင်္ကြန်ပင်ကာရမိစ္ဆတော်ဆိုတဲ့မိစ္ဆလေးယူထားတဲ့ဒီကံပေါ်မှာသူမရှင်းမရှင်း။တန်တရားကဘယ်လိုယူထားပါလဲ။မိစ္ဆလေးယူထားတယ်။ဟောလူသွားရရိပ်ပါတယ်လို့လိုက်နေတယ်။ဆရကကရကပါနေ။သဘောကျကြ။အဲ့ဒါလေးခံနေတဲ့စိတ်လက်ကိုမြင်များတော့လေဒိဋ္ဌိခံရလို့မရဘူး။သဘောကျ။ဒါကြောင့်ငါတို့ဇာတမကဟော ဟောသူ့တဲ့ဉာဏ်မှုနဲ့လိမ့်မှုဉာဏ်မှုသူ့သူ့နောက်ဆွဲပါလို့ဒီနေ့တရားမှာစဟောလိမ့်မှုဉာဏ်မှုကိုရှင်းပါပါရှင်းပြကိုနောက်ထားပါလိမ့်မှုခွာမှုကိုရှင်းပါပါရှင်းပြဉာဏ်မှုကိုနောက်ထားပါဟုတ်ကြကြအော်ဒါဖြင့်သူပြောရင်လည်းနေသေးတယ်ဆိုတော့ဒီကအဲ့ဒီမှာရှင်းမသိတော့ဘူး။ဟောရှေ့လို့ရှေ့လို့ကိုရှေ့လို့အောင်နောက်လို့ကို နောက်လည်းရမှာပါအခုဘယ်နဲ့ရှင်းနေကြလဲဦးတို့သိထုတ်ဖြစ်တဲ့ခါကြတော့နောက်လည်းကိုရှင်းထားဒီလိုကြကြနေတော့ရှင်းလို့ကမစင်ကြဲတဲ့နောက်လည်းမှာဒီမပေါက်တော့ဘူးတပည့်ကြခရီးမပေါက်ဘူးတဲ့ဓမ္မတွေဒါဖြင့်ဒီလိုငတ်ဖို့မရလိုက်လို့ကြည့်ရလားဗျာဆရာသမားကောင်းလိုနေလို့လားဆိုတော့ဖြစ်တယ် သိကြဘူးမလားပါလို့နေလားအားလုံးဓမ္မတွေကိုဆရာမပါဆရာသမားကောင်သိဒါကြောင့်ရသဗုဒ္ဓဉာဏ်တော်ကတတ္တပရိယသိတာပဲရသဗုဒ္ဓဒိဋ္ဌိကိုခွာနိုင်တဲ့ဒိဋ္ဌိခွာမှုကိုဟုတ်တယ်မှန်ကဟောရတဲ့တတ္ထာဆိုတာကိုပရိယသိတာကိုရှားလိုက်ပါကွာဆိုတာလေးပြန်လေးပြန်မှာဒိဋ္ဌိခွာရတဲ့ဆိုတာကိုကွာမင်းတို့နိဗ္ဗာန်လိုချင်လို့ရှိရင်ဒိဋ္ဌိခွာရတဲ့ဆိုတာကိုသိရကြကြရှားပါဟုတ်တယ်မှန်ကပြောရတဲ့ ကြာစမ်းမှာလေးတယ်လေးတယ်ဘောကြအမှန်ရင်းကြီးတာဘာရမတို့အမှန်တန်ရင်းကြီးရလို့မှတ်ပါမကြဘူးသေးတဲ့အခုနောက်မှလာကြတဲ့ဓမ္မတွေအော်တို့ဒီကားလို့ဆိုလို့ရှိရင်အကြောင်းကျိုးအလုံးစုံကိုရှင်းလင်းပြီးကြတာပြောမယ်ဆရာကောင်းသမားကောင်းတွေသိချာတွေ့ဒီလိုဟောရမှာပါ ဒီလိုပဲဝမ်းမြောက်ပါတော့ဟောတို့ရမ်းလို့ရတဲ့အလုပ်ဖြစ်ပေါ်ပါကောင်းပါပြန်ရောဂံကရဏကြီးကလည်းခဏခဏဟောတယ်တန်ရုပ်ပါဠိတော်ကြတော့ပတ္တိယဝေယအမသေသေကမနောမရတိမိစ္ဆာရိတ်ကိမာနာယသတောပိစုပြေဝေဝါဥကောမိလနာနာမမိမိအဲ့ဒီအဲ့ဒီဝရိယတဲ့ဥကောမိလန်တော့ဆံမိဝရိယအလုံးပြင်းတာပေါ့ဗျာအလုံးဉာဏ်ကောင်းလားဒါကသာထောင်းကြ ဟုတ်လားဇမလာမြင့်တဲ့ဘုရားတော်ရကြကိုကနေဖယ်လိုက်တော့ခါအလွန်အများဆုံးနဲ့ကြောင်ကျမှုမလုပ်ဘူးလားကြောင်အဲအဲ့ဒီကဉာဏ်ပြီးတော့ဒိဋ္ဌိခွာပါဘာကြဒီဒိဋ္ဌိမခွာရဲနဲ့ဘုန်းကြီးတို့ဓမ္မတွေမှာလူပြန်တယ်ပြန်ကြတာသူ့ဒီရရောက်ပြန်ကြဒိဋ္ဌိဆွဲခိုက်ဘယ်တော့ပြန်လဲမနှံ့ပုံမရဘူးဒိဋ္ဌိကဝင်တာ ရုံးကြသူကလည်းဒုတိယသူတိယဝိဒုတိယပြန်ကြတာသူတိယဝိဒုတိယပြန်ကြတာသဘောကျသူတိယပြီးတော့ဘာကြောင့်ကုန်လို့လဲဒုတိယသဘောကျနော်တရားထုတ်ပြန်လဲအနိစ္စဒုက္ခအနတ္တမြင်ပါရဲ့သားနဲ့နိဗ္ဗာန်မြင်တဲ့ငြိမ်းဉာဏ်ပူညာမပေါ်လာဘူးသဘောကျ ဘာဖြစ်လို့ကပေါ်လာကြုံလို့မေးဖို့မနဲ့ဘူးဒိဋ္ဌိကြံနေတယ်ဩတာဖြင့်ရေးကြည့်တဲ့ဆက်ရှင်ဒီနေ့ဆရာဘုရားကြီးကသူတည်းသားမျိုးတွေရေးကြည့်ဆုံးမှနေဆိုတော့ရေးကြည့်ရတယ်ရေးကြည့်တဲ့အကြောင်းပြအောင်ဟောနေဖို့ဆိုတာသူမျိုးဟုတ်ပါဘူးရေးကြည့်တယ်ရေးကြည့်တယ်လို့ပြောလို့ရှိရင်ခင်ဗျားတို့ကတော့ရေးကြည့်တဲ့နားနဲ့ပဲဆုံးပါဟုတ်ပါဘူး ဘယ်လိုဆောင်ရမလဲရေးကြည့်တဲ့နာနဲ့ပဲဆောင်ရပါတယ်ဓမ္မတို့ရေးကြည့်တဲ့နာနဲ့ပဲဆောင်ရပါအဲဒါကြောင့်ဓမ္မတို့ကိုရေးကြည့်တဲ့အကြောင်းကိုကိုယ်ယူဟာယူထားတာမှဟုတ်ကြလားလို့ခြေတိုင်းကဥပအောင်ပြစ်လိုက်ပြီပြစ်လိုက်တော့ခင်ဗျားတို့အကုန်တစ်ခါတော့ဒိုင်းနဲ့ထွက်လာသာမိကံပါပဲဗျာသူ့ကအကုနေတာကိုကြောက် အဲသူကလာဒီပွားရရုပ်ပါဆိုတော့နောက်ကလိုက်တယ်ဟုတ်လားလဲကငါးပါးရလဲဒီနောက်ကလိုက်ဆိုလို့လိုက်နေတာဗျာအဲ့တော့ဒီလိုဆိုသူ့ပဲဗျာအခုနေရဒါကြောင့်တန်ခမ်းဆောင်ဆက်လိုက်ရစီတော့ငါတို့ရတယ်စာရုပ်တော့တယ်လာပြီလေနောက်ကနောက်ကတို့ဆရာသူပြတ်မှာဆိုလို့ပြတ်မှာဆိုလို့ ဘာလို့နောက်ကတရားဓမ္မတွေဘယ်နဲ့ကြောက်ပါလဲသင်ကကြောက်မှဆိုလို့တော့ဘယ်ရသေးတယ်ဆိုတော့ကအစပါလာပါလာဘူးလားဒါကြောင့်ပါလာလို့ရှိရင်ဒီစပြောက်မှကျွန်တော်တို့သိဆိုမသိရင်ဘူးလားအဲဒါကြောင့်ပတ္တရာလေးကြောက်သွားမှာကိုဘယ်နဲ့ကြောက်ဒါစကားတက်လို့ပြောတာမဟုတ်ဘူးခင်ဗျားတို့မျိုးလင်းကမှဒီတိုင်းရှိပါလိမ့်မယ် သဘောပါကြသဘောရည်ကြီးနော်သိရရတာမဟုတ်ဘူးတရားထုတ်တဲ့ပုဂ္ဂိုလ်စစ်စစ်မြင်ရတဲ့နိဗ္ဗာန်မရဘူးလို့ပြောတာဟောလိုက်။ဘာလို့ပါလဲငါသိလို့ရှိစစ်စစ်မြင်ရတဲ့နိဗ္ဗာန်မရလို့ကြံပြီးတိတ်ခွာပေးရတယ်။သဘောကျလား။ဒါရင်ဒါပြန်ဓမ္မတွေဩဒုစရလေးလေးစားစားနဲ့ရှင်းထားရမယ်လို့ရှင်းထားနောက်ထားရမယ်လို့နောက်ထားရမှာပါလားဆိုတော့ဓမ္မတွေ ဒီဝိဇ္ဇာကဘုရားကဘုရမေကြည့်ပြီညာဝင်တဲ့တကွာသူစမ်းလာတာကိုခင်ဗျားတို့ကြောက်ညာမကိုစမ်းလာဟာဒိဋ္ဌိဒိဋ္ဌိညာလောက်ကွာလာဘူးလားဒီလားဒိဋ္ဌိကဘာလဲပါ့ဒီလိုမှာကွာဝိသုဒ္ဓဇာတတ်တဲ့သင်္ခါဝိညာဝိတ္တုလုတ်ကွာဒီလိုမှာမက္ကမက္ကညာနဲ့သက္ကနာဝိတ္တုလုတ်ကွာအဲ့ဒီကျမှဖြစ်တယ်လို့ပြောသဘောကျဒါဖြင့် ဒိဋ္ဌိခွာမှုနဲ့စိတ်ပြက်လုံးဒါရှိတာအကယ်၍ဒီဒိဋ္ဌိခွာမှုကိုသင်သွားရတဲ့ဒိဋ္ဌိကျမ်းတွေလည်းတော့စိတ်ပြက်တွေဘယ်လိုမရပါဘူး။ဘာခံဘာရည်ဓမ္မဝါဒီသက္ကရာရိကိခံနေတယ်ဆိုတာငကရဓမ္မတွေနာကြည့်ကြည့်နဲ့ဆောင်ရှောင်းပါလို့ပြောလိုက်ပါတယ်။သဘောကျ။ဒါဖြင့်ဒီဒိဋ္ဌိက လူရဲ့နေရာမှာလဲဒီဒိဋ္ဌိမပြုတ်ဖဲနဲ့သူဆက်တော့ဒါကဓမ္မသုတိမရောက်ဘူးလို့မဟုတ်ဘူးရောက်ပြန်ကြရဒုတိတို့သိမလားဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်များသိကြလားဒါရုပ်တဲ့ပုဂ္ဂိုလ်မှာလဲအထက်ကမတတ်ဘူးဒိဋ္ဌိတော့မြင်ရနိုင်ငံပေါ်မလားလို့မေးကြည့်ရင်ဘယ်နဲ့ပြောကြလဲဘာသာနေတော့ ဓမ္မကဒီလိုကြီးခံနေတယ်ဆိုတာသိကြပါလားဩဒါဖြင့်အရင်ကစပြင်ပေးနေတယ်ဆရာနဲ့တော့ပြင်တွေ့ပေါ်ငါတို့ဆုံးလို့မချနိုင်ဘူးဥစမချနိုင်တယ်ဒါကအခုတန်ခါးဆက်ဆက်ဆုံးမတွေ့ရလို့တော်တော်သေးတယ်နမဒီရောနဲ့ပြေသွားတဲ့လူကောင်ဘယ်လောက်ရှိမှန်းတယ်မယုံတဲ့နာမပဲဒီကိစ္စမကွာပဲနဲ့လက္ခဏာဒီကောင်ကတော့အထုတ်သွားတယ်လို့အထုတ်သွားကြမှာပဲအထုတ်ကအထုတ်ကံညာတယ်ဒုက္ခဆုတ်တဲ့နိဗ္ဗာန်ကိုသူတို့မမြင် တာဘူးဆိုတော့မမြင်နိုင်တာဘာကြောင့်မလဲမရုံးလို့မေးတဲ့အခါကျတော့ရှင်းတော့ဝင်တယ်ဘယ်လိုဆုံးလဲဒိဋ္ဌိရင်ပြောရမှာအိဋ္ဌာရင်လုံးနေလို့ဘာကြောင့်ဒိဋ္ဌိရင်ပြောရမှာအိဋ္ဌာရင်လုံးနေလို့ရှင်းတော့ကလွဲသွားတဲ့အတွက်ဓမ္မတော့လွယ်ရမဆိုင်ဘူးမှတ်ချက်ဒါဖြင့်ဒီများနိုင်ရလို့ရှိတော့ပါပြီ ဒီလိုအစဉ်မဲ့သနာပါလုံးစင်မဲ့သနာပါတော့ဆိုတဲ့ဥစ္စာတော့မာယာမဲ့ရှင်ရောက်လာပြီ။ရောင်ရောက်လာ။ရောက်ပြီနောက်ကဓမ္မတွေသိစ္စာနာထောင်ရပါ။ဒီတရားဟာတာယာကိုခေါ်တဲ့တရား။သိသေးတာပဲရှိ။ဟုတ်ပါဘူး။ခင်ဗျားတို့လေရာရှိကိုဒုက္ခခရီးခြင်းနဲ့ရှိပြီးတော့ရောက်ဖို့ရ။ လမ်းစဉ်ပြည့်ပေးနေတာလို့ကမှကောင်းဟောနေတဲ့တရားလို့ကအောက်မြင်နေတယ်။သဘောကျလား။ကောင်းဟောတဲ့တရားကလမ်းစဉ်ပြောင်းပေးတဲ့တရား။လမ်းစဉ်ပြောင်းပေးတဲ့တရားမှတပါးဘာမှမပါဘူးလို့ကမှတ်ပါ။နာလို့ကောင်းတဲ့တရားလားမဟုတ်ဘူး။ငင်ကျင့်စဉ်မှန်တော့ပြန်မှန်တယ်။နာလို့ကောင်းတဲ့တရားမဟုတ်ဘူး။ဒါလည်းကျင့်စဉ်တော့မှန်တယ်။သဘောကျလား။ရေးကြည့်တာကတော့ဘာရေးကြည့်လဲ။ ကျမ်းပြန်မမှန်ခဲ့တော့ဒကာဓမ္မတို့ခင်ဗျားတို့ဘယ်မှာတောင်းတော့နိဗ္ဗာန်ရပါလိမ့်နိဗ္ဗာန်ရတောင်းနေတဲ့စီတာမရပါဘူးမရပါဘူးဒကာဓမ္မတို့အပေလေးကတော့မလွတ်ပါဘူးဒုက္ခကတိနဲ့မငြိမ်းပါဘူးသဘောကျလားဒါကြောင့်ဒကာဓမ္မတို့ရောက်ခင်ကိုရမကြီးပုံနမတော့သူရိဆရာဟောတယ်လို့မှတ်တယ်ပုံနမတော့ ဘုံမသုံးမှာသေချာဟောတယ်လို့မှတ်ပါဥပရိပန္နသပါဠိဘုံမသုံးသေချာဟောတယ်ရိုက်ခင်ကိုရမေရှိရဓမ္မတို့မရခန္ဓာ၅ပါးသူနံပါတ်ဥမာဝေငခန္ဓာသူမြတ်ခန္ဓာ၅ပါးတော့သင်္ခါရခန္ဓာခန္ဓာ၅ပါးတော့ခင်ဗျားတို့သိပါတယ်ဒီဥစ္စာကတော့နော်ခန္ဓာ၅ပါးတော့ဇာဝိနဲ့ပေါ့ငရင်းပြောနေရတော့သိပါ ပါပါလိမ့်မယ်ဒါတော့မဟုတ်၅ခုတန်းခန္ဓာ၅ပါးလို့ဆိုတာကဩဘုန်းကြီးကပြထားတယ်သူဘက်ကမှ၅ခုပြထားတယ်ခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးငါတို့ပြတာကခန္ဓာ၅ပါးကငါတို့နားလည်မှုရှိရှိပြရတယ်ဖြစ်ပါတယ်။သင်္ကေတရှိတာကတော့ငါတို့ရှိတယ်။ဘာကြောင့်ရှိတာကတော့ငါတို့ရှိမှာပဲရှိဒီမှာမရှိပါဘူး ဒီမှာမရှိပါဘူးခင်ဗျားတို့ဒီမှာပဲရှိတယ်ခန္ဓာ၅ပါးကသဘောကျကောင်းတဲ့ခန္ဓာ၅ပါးကိုဘုရားရှင်ကိုရမေကြီးကယူပါဏတ္တဝေဒနာဏတ္တသင်ညာဏတ္တသင်္ခါရဏတ္တဝိညာဏဏတ္တဉာဏ်မောင်း60ဉာဏ်မောင်း60တပါးရရန်ဉာဏ်နဲ့59ပါးကပုရိသေနေစေပြီးဒီကလာဘုရားရှင်ကိုရမေကြီးကို ဉာဏ်ကဖြစ်တဲ့ပုဂ္ဂိုလ်ကအရှင်ဘုရားတဲ့ဝိပဿနာလုပ်ကိုဘယ်လိုရှိရမှာလဲဝိပဿနာလုပ်ဘယ်လိုရှိရမှာလဲမဲတဲ့ခါကျတော့ဘုရားကဘာရယံရိဘာဒီကနာပုစုပနာဣဇတံဝိဒါဝဩလိုက်ဆောင်သုမာဝါနဲ့အသက်ရှိနေပါဗျာနတ်တလက္ခဏာဆိုလာတဲ့ဒီကနတ်ကပဲကွာ ဓမ္မရဇာနာရှိတဲ့ယောဂါလည်းပါတယ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်အနတ္တပဲဒီလိုရှိရင်ရကြပါလေကွာလို့ရုပ်ပဲလို့ရှိအောင်လို့ဝေဒနာပဲလို့ရှိအောင်လို့ယန္တာဖြစ်တဲ့ပုဂ္ဂိုလ်မေးဥပအောင်ယန္တာကမေးတယ်ဆိုတာယုံကြည်ယန္တာကဘာလို့မေးပါလို့မလို့လို့မေးတယ်သူ့နောက်ကပုဂ္ဂိုလ်ဒီဟာကောင်းဖြစ် ဒီကနေ့ကတရားရတယ်ဒုက္ခဒုက္ခအနတ္တတရားရတယ်သဝရဏချုပ်ဒါလေးနော်မရတဘာမှရနိုင်သူရရနိုင်သူရရမ်းတာဇာနဲ့ငါရက်ကိုလာတာရမ်းတာကိုမဖြစ်ကြဘူးလို့တရားဓမ္မကမှတ်ထားတယ်ဒါနဲ့သူကဘောငါတော့ပြည်ပြီးသားပဲပြည်ပြီးတော့မပြည်ပြီးသားတော့မမေးဘူးဒီပုဂ္ဂိုလ်ကဘယ်ချွန်မှရမှာပုဂ္ဂိုလ်ရှင်နေသူတို့ကတော်ရတာလည်းသူနောက်ဆိုကသူ့တပည့်ကိုခေါ်လာတယ် ခေါ်လာပြီတခါတော့ဒီလောက်မှရှိတယ်တောက်ပြီးတခါတော့မေးလို့မေးလို့ကကြတော့ဒီလိုရှိကဒီလိုရှိကလူတရားလည်းနတ်တာဝေနာတရားလည်းနတ်တာသင်္ခါရလည်းနတ်တာသင်္ခါရလည်းနတ်တာသိဆိုတော့ဝိညာဉ်နဲ့နတ်တာကိုခေါ်လိုက်ဩဒါဆိုအာလုံးနတ်တာကြီးပါလားလို့ဒါဓမ္မတွေနန်းတွေကသိကြနော်ဒီဆိုရရန်တော်ကဘူဖောက်ဓမ္မတွေ 59ပါးတွေကတပတ်ကိုဖောက်ပြီ။ဟောတာဖြင့်သင်္ခေနကဝေဒနာရဏကသင်္ခါရဏကသံဃာရဏကဝိညာဏကလို့အလုံးစုံတာဆိုဘယ်အာဟုရရှိတော့တက်ခါရကိုဖောက်။ဒါကမှတော့ဘာဖြစ်လဲ။အနတ္တဆိုတာကမိမိမိမိလည်းမရှိမိမိပိုင်လည်းမရှိဘူးလို့ခေါ်တာ။ ဒါတော့ခုနကကဘာဖြစ်ဘာညာအကုရတော့မှာတော့သူစိတ်ကတခြားတော့ဝေပေါက်ဒါဓမ္မတော့ဝေပေါက်တော့သိတယ်ဘာလို့ဒီနတ်ကတဲ့ဒုက္ခနာ၅ပါးကိုနတ်တာအခုနတ်တာကိုဖြစ်ပြီးဒီကရာဘယ်ဟာကအကုရတော့ပေါ်ပြမပေါ်တဲ့မရှင်းရအောင်ဒီလိုပေါ်တော့ပေါ်ပြီဒီဓမ္မတွေရောတဲ့ဒီလိုတရားတို့မနိုင်ရလို့ဒီတရားကိုဆုံးအောင်လည်းငတ်တော့ပါ သုံးအောင်လည်းတတ်တယ်မသူဒီရန်ကတော့ပေါ်နေအာရုံနဲ့တတ်ဆိုဘာအားကိုမလို့ဓမ္မတော့ရုပ်ကပေါ်လိုက်ကြလားမပေါ်လိုက်ဘူးလားပေါ်လိုက်တယ်ဘာကြလဲအနတ္တဆိုတာကအာရုံမခံနိုင်တဲ့အဖြစ်ကြည့်အနတ္တဆိုတာဘာပါလဲအာရုံမခံနိုင်တဲ့အဖြစ်ပါ။ဒါမေနတ္တဆိုတာမြင်းကမမြင်းကမဆိုင်ဘူး။ဒီလိုလိုမှမခံနိုင်တဲ့တရားကိုပါဆိုကြ။လက်ပါပါ ။ဒါဆိုရင်တဲ့ဒီရန်ကတခါတော့ဘူဆောက်လာ။အာကိုစီကမရှိတော့ဘူး။အာကိုစီကမရှိတော့ဘူးဆိုတော့သူငါကောကသိထားတာကဘယ်လိုသိထားတယ်ဆိုလို့ရှိရင်ဖြင့်တဲ့သမတ္တနာဓမ္မနိခုတံဒီဒီစကဒါပါဠိကိုပေါ်လာ။ဘယ်လိုပေါ်လာလဲ။ဒါရင်ပါမခန္ဓာ၅ပါးတစ်ပါးမှာ အကုရာမရှိတော့ဘူးဆိုလို့ရှိရင်ကံနဲ့အကုရတော့ကံမဲ့ကိုကြည့်ရတဲ့ကံမဲ့အကုတော့ဘောလာပြီဓမ္မဘာကိုဘာကိုသူကလူသွားသူ့တော့ရှိကြတာဘယ်တော့မှလည်းအနတ္တဆိုတော့ကိုကြည့်ရတဲ့ကံလေးပဲအင်းဒါလေးနဲ့ပဲကံရကြီးအကုရာလေးတစ်ခုဖြစ်ဖို့ပဲဒီမှာခင်ဗျားတို့ကိုယ်တိုင်တွေ့တယ် အဲ့ဒါဘာလဲဘုကမကျေမကျေစမ်းတာသူကသူများရဲ့ကိုယ်ရင်သေးတွေကဆိုတော့ပြောလို့ဘာမှအကူရမရှိကံအကူရတာမတတ်နိုင်ဘူးဗျာဓမ္မတွေရောဒါပဲဒီစုလာမလားမလားဘူးလားလာမယ်ဆိုတော့ပြောကြလားဒါကြောင့်သူကံနဲ့အကူရမယ်ဆိုတော့ကံနဲ့အကူရမယ်ဆိုတော့ သူကလည်းဖြစ်သွားတယ်ဆိုဘုရားရှင်ကလည်းကြည့်ဒီထင်အော်ဘယ်ဖောက်တယ်ရန်ပါပါတော့လားကာမဝါဒီဒိဋ္ဌိပါတော့ဘူးရင်းကြကာမဝါဒီဒိဋ္ဌိပါတော့ပြီကသက္ကရာဒိဋ္ဌိကာမဝါဒီသက္ကရာဒိဋ္ဌိပုဂ္ဂိုလ်သူပြောပါနေပြီဆိုတော့ဘုရားရှင်ကလည်းကြီးကငါထဲမှာအေးတဲ့ဒီအာရမတ္တနဲ့တန်ခန္ဓာငါးပါးမြတ်တယ်လို့ငါက ရှိမှသေးကလာနေရမယ်ဆိုတော့ဘာမှအားကိုးရမရှိတော့ပါဘူးသူပြုပါကိုယ်ကရအားသာရှိတယ်ပဲဘဝနှစ်သက်တဲ့ပုဂ္ဂိုလ်အပြင်ဒီကံနဲ့အားကိုးတော့တာပဲဒီကံတရားတော်မှာဘဝနှစ်သက်တဲ့ပုဂ္ဂိုလ်မျိုးဘာအားကိုးလဲကဲခင်ဗျားတို့အားကိုးနေတာဘာလဲဘာနှစ်သက်လဲဘဝဘဝ ပေါ်ကြပါလားနာစီကြီးနဲ့ထောင်ပါအခုအကွက်တော်တော်လဲလာပြီနာစီကြီးနဲ့ထောင်ပါတကယ်လုံးမကြဘူးဘူးဒီတကယ်လုံးမကြဘူးဘူးတဲ့ဃာရမတွေကအရင်စားတယ်မို့ရေးကြီးပြောပြင်းဘာမဖြစ်ခဲနဲ့နိဗ္ဗာန်ရမရဘူးဆိုတော့လေအမှုတွေကဘုရားသိချဟောတယ်တခုသောသင်္ခါရဆိုတာဒီစေတနာသင်္ခါရလေးတစ်လုံးမှထားလိုက်ပါတော့အဲ့ဒါကိုနိစ္စခြင်းနေလို့ရှင်တတ်နိုင်လို့နိစ္စဒုက္ခ 那个阿道念卦没有，你都是，有可能，这家伙啦，在这边干的干的，这肯定的，这有点把你给他们把这不干，哦，对对对，妈妈，那个有点把那阿哥两去一个干阿哥的嘛，拉么拉拉么拉，哇，这干嘛别会的，那个你看这个，这里头那个那边个，阿拉听不懂。 သဘောကျကလေးအာရရသိတဲ့ခါကျတော့ရှေ့လည်းမနေရနောက်လည်းပြန်ပြီးတခါကအဲလေကောက်လေကောက်ကလေးပါလေနောက်ပြန်မကြရအောင်သူအမျိုးပြည့်သိနေတယ်အတိတ်ကရမရဒါဖြင့်ဒီဥစ္စာဒီနောက်ကမျက်ရှိပဲအတိတ်ရရဟောကြတာလည်းဘုရားကလည်းမျက်ရှိပဲလို့ဟောဟုတ်ကဲ့လို့ဆောဝမှုပါရင်ဓမ္မကဘာလို့အစမှာသွားပြီဆောဝရရေးဆိုတော့အမှုပါရင် ဘတ်တော်လိုက်တယ်အရှင်လိုက်နေသူကဟောတာဘုရားကဟောတာသက်ကံဝဘာတော့ကတာလေဘင်းရှိကနွားကနေသွားလို့ရှိရင်လေဘင်းကနောက်ကလိုက်ဒီကံနောက်ကလိုက်ဒီကဟောတာဘောကြရရနော်ရှင်ဘုရားကဘာလို့မှာလဲဘုရားကဟောတာပါရှင်ဘုရားကလည်းဘယ်လိုရုံးဆိုလိုက်တာခင်ဗျားတို့ကလည်းဆရာသမားကိုသောတာတက်တယ် သိရမှာသိရမှာတော့မပြောမဖြစ်ဘူးသိတာတွက်မှာလည်းပန်ရောက်သိရပန်ရောက်မှာဆိုနေရှိသိရင်ဘာပြောလဲဟုတ်တယ်တဲ့ဒါနဲ့ငါသိပြီဆက်ရရှင်းပြပါမယ်ကွာဘယ်ရှင်းနေလဲကျမ်းပုံမှရမယ်အလုံးလုံးလို့ကြည့်ရမှာရမယ်နော်မှန်ပါဘူးကျန်တဲ့ရုပ်ကဆိုတဲ့ဒုက္ခမသိရင်ဖြစ်ပုံမသိဘူးတဲ့ဒါလို့တဲ့ဒါဖြင့်အားလုံး အာရုံရာဓမ္မတွေအမြဲတမ်းစိတ်ထဲမှာအကုထိုက်ကြတာပါပါလိမ့်မယ်။ပါပါအာလုံးအာလုံးအာလုံးဘာကိုကြလဲမရင်းဇာတိတို့ဘာများကိုလဲအဲသူကသိနေတောင်းတက်လို့ပဲလေဒါလည်းသူကနောက်ကလိုက်နေတဲ့တွေပဲရှိမရှိကိုယ်လည်းမယူလိုက်ဘူးသံဃာကမိုးတယ်ပြောတာ ဒါပြန်ခါဓမ္မတို့ကံပေါ်မှာခင်ဗျားတို့သက္ကရာတိဖြစ်ပေါ်ဇေနမလားမပြတ်ဘူးလို့ယူလိုက်ပြီမပြတ်ဘူးလို့ယူလိုက်ပြီဆိုတော့သူကရုပ်နာနဲ့ရတာမဟုတ်လားသူရုပ်နာနဲ့ရပဲဒါပြန်သက္ကရာကံမှာအိစ္ဆာဆိုတော့ပြတ်တယ်ပြတ်ဘူးလားပြတ်ပါဘူးဆရာရင်းပြတ်ဘူးလားပြတ်ဘူးသက္ကရာကံမှာအိစ္ဆာဆိုတော့သိချပြတ်တာသူယူလိုက်တာနဲ့ပြတ်သွားတာ ဒါကြောင့်ဒီတရားကိုဒီမိစ္ဆာယူတဲ့အသေးပဲမရောက်ဘူးရရောက်ပါဘူးဒေနာရမိစ္ဆာယူတဲ့လေးကမရောက်ဘူးအဲဒါဆိုလို့ရှိရင်တဏ္ဍာနဲ့မိစ္ဆာဒုက္ခအနတ္တဆိုတော့ဖြစ်တဲ့ဒီမြင်လိုက်ဆိုဖြစ်ရှင်ဗျာမပြောနဲ့တော့ဗျာဒီမောင်းရလာလိုက်သေးတယ်ဗျာနိဗ္ဗာန်နဲ့တက်လိုက်တယ်မရဘူးကြတယ်ဆိုတာငါကအဲ့ဒီမှာဟောထားတာကတော့အမှန်တန်ထင်ရှားဘူးလားအမှန်တန်ထင်ရှားဘူးဆိုတာလားနေတော့ဘုရားဓမ္မတွေကလည်း ကိုယ့်ဟာကိုသမစားတဲ့ခန္ဓာကိုကိုယ်ဆုံးမကြမချဘူးခိုက်ကြတာသာသနာ့သေနာဟောတာပဲ။နောက်ဟောတာမကောင်းကြတယ်လို့သေနာမရှိဘူးပေါ့။ဒါသေနာပြတ်မပြတ်။ဒါဘောင်းနဲ့တောက်ရလိုက်နေတယ်ပြောတယ်။ဟုတ်ဘူးလား။အဲဒီတော့ဘုရားကဆောင်းပြီးဟောတာပဲညာခမားတွေကတောက်လိုက်ယူပလိုက်တယ်။ဟုတ်လား။အော်ဒီလိုမှဒီလိုဆိုလို့ရှိရင်ပြည့်ရဟောတုကံနေဖြစ်သွားလိမ့်မယ်ဆိုတဲ့အယူကိုယူမှာဆိုလို့ဘုရားကဆောင်းပြီးကွာဥပမာနဲ့ဒီလိုပါလဲကွာ။ လူသွားရေးလိုက်တယ်ကောင်းကလိုက်နေတာပါပဲဟုတ်ဟုတ်ရေးနေတာဘာလို့လဲခေါ်တာဆရာကဆောင်းဟောတာအဟုတ်လိုက်တယ်တက်ရုပ်ကြီးပြလိုက်တယ်အဲ့ဒါငါပြောဆွဆွဲတာကြတယ်မင်းနဲ့အမေဆိုဆွမလားဘယ်လိုဆွဲတာငါကဆောင်းဟောတာမင်းကတက်ရုပ်လိုက်တယ်ယူလိုက်တော့ငါကဆွဆွဲတာအမလေးဥပဝေဒနာဆက်ပြီးမလဲဘူးငါတရားတော်မှာဘူး ဒီလိုဆရာကောင်းသမားကောင်းတာမတွေ့တော့ဘူးဆိုကိုကြည့်သားပါကြီးနေတော့လို့ဆင်းရဲရှာနာကြီးမှဖုတ်တယ်လို့ဘယ်ကမှဖုတ်တယ်မှာနာကြီးမှဖုတ်တယ်ညနာကြီးမှဖုတ်တယ်ဆိုတဲ့ဓမ္မတွေလေးစားကြမှာမှတ်ဒါကြောင့်တပည့်တွေကိုကြားတာပြောတယ်ပထမရေစဒါဒီတိုင်းယူပြီးခင်ဗျားဒီတိုင်းမှပြေးမှာပဲမပြေးရဘူးအဲသူတို့ကကြားတယ် သဘောကျလားသိဖို့ရပါတော့ကိုယ်ကပြန်အင်းဘာမှဆိုင်ရည်မရှိတော့ဘူးတို့ကသူကပဲကောင်းမှုရှိတယ်ဟုတ်ရောစောင့်ကြရအောင်အင်းဒါပြန်ဘုရားကဒီဥစ္စာတက်လိုက်ဟောတာလားတဲ့တပ်ပေါ်တွေသင်္ကေတမြင်လာအောင်လို့ပြောရဟောတာလေပြောရဟောတာကကိုခင်ဗျားတို့ကလည်းယူလိုက်အဲ့ဒါငါကစွတ်စွဲတာကွာငါကဘုရားနှမျိုးဟောတယ် လူပိုင်းကြတော့ဆယ်ပြဟောတပတ်ကလူကြီးကြလာတဲ့အခါကျတော့အဲဆယ်ပြမဟုတ်ဘူးပရမတ်တဲ့ဟောချိုက်တပတ်ကအဲ့ဒါဆိုငါမှုတဲ့ပုဂ္ဂိုလ်ကိုဟောတဲ့ဥစ္စာငါရဲ့ပုဂ္ဂိုလ်ကလည်းတော့ရယူလိုက်လို့ရှိရင်ငါဆက်ဆွဆွဲတာပဲဘာလားဘာလားရုပ်ဆွဆွဲတာဘာလားဆွဆွဲတာတော့အခုဘာဆွဆွဲတာဟုတ်ဖို့ဓမ္မတွေလေးလေးစားစားနဲ့မှတ်ကြည့်ကြမှာအခုသမထစာရှင်ရဲ့စေနာပေါ်လာတယ် အဲ့ဒါတိုင်းနေဆိုငါတို့ကပေါ်သေးဘူးလားငါတို့ကလည်းလူမှန်ကပေါ်မရဘူးမရဘူးဟင်တော်ပြလုံးကငိုငိုတာစားပြီးမစားရနေလိုက်ဘာဖြစ်သွားလဲစားခြင်းနဲ့စေနာမရှိဘူးဒီတိုင်းရတာလေပြောလားဒါပေမဲ့စေနာသူသူ့ကိုယ်တိုင်ကဖွင့်ပြောစေနာဖြစ်လို့ပြလိုက်တာပဲပြောလားဒီမှန်ကစားခြင်းကငါတို့သိတယ်အဲ့တော့ ဖြစ်လို့ပြောလိုက်ဆိုတော့လိုက်နေတယ်ပြည့်သွားတဲ့တရားကနောက်ဘယ်လိုက်ဆိုကြည့်သေးတယ်ရှိပါဘူးသဘောကျအဲ့ဒါတက်လိုက်ဟောတော့ငါဒီလိုဟောတာပါကွာဟိုကမင်းတို့ဒီပြုလိုက်တဲ့ကံတရားဟောတုကံဖြစ်မှာကိုမင်းတို့ကအရန်ယူပြလိုက်မှာဆိုတဲ့လိုက်နေတယ်လို့ငါမင်းတို့ဟိုတော့ပြောလိုက်ပြီးဟောလိုက်ပါရင်းနေဒါပြန်နေရသစေတနာဆောင်ဟောတဲ့စေတနာရှင်းမလားတက်ရဟောတဲ့စေတနာဟုတ်ပါ့ဟုတ်ပါဘူးတက်ရဟောတဲ့စေတနာဖြစ်ဖြစ် သဘောပါလားပါပါဘယ်ဟောတဲ့ဒီမှာသိတယ်ပါဗျာအဲ့ဒါတရားဟောမဲ့ဆရာများအတွက်မှာရှင်တဲ့အလွန်ရေးကြည့်တဲ့စကားပါသူဒိဋ္ဌိနဲ့ကြီးဟောနေတယ်မင်းမဟုတ်သူတရားဟောဆရာတယ်ပြီးတော့ဟောတော့ဒိဋ္ဌိကြီးဟောတယ်မင်းလို့မင်းရမှာပဲဟောပြီးချလာတာမင်းလို့ရင်မင်းရပါဘူးတော်မင်းကြီးတုံးလာဒီနေ့မှမဟိုဘာလို့ဒီလဲဘာလို့သူကြီးဖြစ်နေတယ်သဘောကျလား အဲ့ဒီလိုပြောရင်လည်းဥက္ကမကြီးဩတရားရတဲ့ပုဂ္ဂိုလ်ကဒိဋ္ဌိမစင်လို့ရှိရင်ဟိုပုဂ္ဂိုလ်တက်တာကဒီဘက်တော့ဝေးတာကြီးတက်နေကြတယ်ဘယ်နည်းမှာတော့ကနောရာနာရာနာခါရမြဲနေနေရှိရဲ့မနဲ့နာဘူးဒါက44ကျင်းဟုတ်တိုင်းမှန်စွာဟောတတ်တယ်ဆရာရှာပါကွဆိုတော့မှားတယ်မမှားတယ်သဘောပါကြတော်တော်ရေးကြည့်ပါလားဆိုတာသင်ရလို့ရေးမိလာပါပြီဒါရဖြင့် ဘုရားဒေသနာဘယ်မျိုးရှိသလဲလို့မေးဖို့ဒါခဏကအခြေနဲ့ပဲဥပအောင်ဆက်သွားပြီတော့ခေါ်တဲ့တဏှိတဏှိတိုက်ရိုက်ခေါ်တာကအဲအဲ့ဒါကိုဝေဟိတာကိုတိုက်ရိုက်ယူလိုက်ရင်ငါဘုရားဆွဆွဲတာတိုက်ရိုက်တိုက်ရိုက်ဟောတာကိုပြောလိုက်ပြီးယူလိုက်ပြန်လို့ရှိရင်ငါဘုရားဆွဆွဲတာကွာအင်္ဂုတ်ကိုပါဠိတော်မှာကိုရောဟောတယ်ဘယ်လောက်ရေးကြည့် ဒါရမတော့ဒီနာတော့ရေးကြည့်တယ်ဆိုတာဒီနှခေါမှနားမလဲလို့ရှိရင်ခင်ဗျားတို့သွားပြီမသွားဘူးလားရက်ရက်စဉ်းစားကြစမ်းပါဒီကမှာဘုန်းကြီးဓမ္မတွေရှိပါပဲပညာတိုးကြတဲ့တော့အောင်လို့တခါလဲဒီဘဝကိစ္စပြအောင်လို့အရေးကြီးစင်ပေးနေတယ်ဆိုတာကိုဒီနေ့စတာပဲဟုတ်ပါဘူးတတိယကခွာနေတယ်ဟုတ်ပါဘူး ဒီလိုဟောနေရမှတဲ့ခုနကရံဘူဟောက်လာတာသိလိုက်လားသိပါဘူးဒါခန္ဓာ၅ပါးဘယ်မှာအနတ္တကြီးဆိုလို့ရှိရင်ဘယ်မှာကုန်ပိုင်းကုန်ဆိုင်အကုသိုလ်မရှိဘူးဆိုကိုပြုကြတဲ့ကံပဲအကုသိုလ်ပဲဆိုတော့ဒီကံမပြောက်ဘူးယူလိုက်ဘာလို့ဖြစ်ဖြစ်သွားအဲ့ဒီမှာဘယ်ခင်ဘုရားကြီးကဩငါတရားပြောရမယ်အဝိဇ္ဇာဝိဇ္ဇာတော့ တဏှာဒီဝိနာစေတတ်တာသတ္ထုတာဝနာအတိဒါဝံတိညိုးဆိုပြရဟောတယ်။ငါပြောရမှာဘဝတဏှာမတတ်နိုင်တဲ့ရံကြတာအတိလိမ္မာနဲ့ပြီးအဝိဇ္ဇာပညာမရှိသောအဝိဇ္ဇာကအဝိဇ္ဇာများသောတဏှာဒီဝိနာတဏှာကကြီးစွနေတဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ရင်းနဲ့သတ္ထုတာဝနာငါပြောရတဲ့အနတ္တကိုအတိဒါဝေကျော်လွန်သွားပြီသူတွေကသူတွေကမှားပြီးကျော်လွန်သွားပြီ ကံဟောအနတ္တကိုဒီကံအနတ္တမြည်တော့ဘူးသိပြီလားကံအနတ္တကိုကံအနတ္တလို့ယူသေးတယ်ဒကာရမတို့ဘယ်တော့ဖြစ်နင့်လာတော့နင့်လာပါဒါအဲ့ဒါကြောင့်အဝိဒါကပြင်းကြံပါဘူးပါတယ်အဝိဇ္ဇာကတည်းကအဝိဇ္ဇာကတည်းကအဝိဇ္ဇာကလည်းအလုံးများနေဒီကနေ့နိဒ္ဒထသူများမနေတော့ဘူးလာရရတဏှာဒီလေးတွေရတယ်ဘာမှအကုသိုလ်မရှိဘုခုဘုရားဗန္ဓဘာမှာတော့ဆိုတော့ ဒီကနေ့နဲ့မှသွားမှဖြစ်မှာပဲဆိုတော့ဘောတဏှာလည်းသူ့မှာများနေပြန်တယ်ဒိဋ္ဌိပဲဖြစ်နေပြန်တယ်လေဘောတဏှာလည်းဆွဲနေပြန်သဘောကျဒိဋ္ဌိရောမဖြစ်ဘူးလားဘောတဏှာရောဩဒါရှင်ဓမ္မတို့ကိုကျိုးနဲ့ချတာဒုက္ခနေဘူးလားဟောလို့ဒီဖတ်တာနော်ဥက္ကမဘာလို့ဒါဒါဖြင့်ဓမ္မတို့ဟောလို့ဖောက်နေတာ ဘုရားကဟောတယ်ပြန်သူဟောက်တာဗျမှန်ပါပါဒီမှာတော့ဟောက်တာအဲ့ဒါခင်ဗျားတို့ကတကယ်ကြီးကဟောက်မှန်းမသိဘူးကိုယ်ယူနေကိုဟုတ်နေပြီပဲအောက်မင်းဟောက်တော့ဟောက်တယ်ချက်ပါဟောက်တော့ပဲဟောက်တယ်ချက်မပါဘူးပါပါပါဟောဒီလိုပြန်ရရန်ကာမဒါပဲသူရောနောက်ကလိုက်ပြီးသူပဲဆောင်ရှောက်ဒီလိုမျိုးလိုက်ယူပါရဲ့ဟောရတာလည်းဟုတ်သားဘူး အဘိနာဒုက္ခကြီးတော့ကာမသဘောကာမဒါရကာမယောနိကာမဘာနုဟောကာမဆိုမျိုးရှိတယ်သိကြဟောတာဟောတာဟောတာကလည်းခင်ဗျားတို့ဘုရားနှမျိုးကိုမကွဲဘူးတရားဟောတာတစ်မျိုးတရားဟောတာတစ်မျိုးဟုတ်လားပြောလို့ဟောတာကိုခင်ဗျားတို့ဘယ်လိုယူလိုက်ဟောတရားရောတရားရောသွားရောဓမ္မသိချာနေတာလားနာဇီရင်းနဲ့ထောင်ဆိုတာကိုပေါ်ကြ။ခင်ဗျားတို့ကိုယ်တိုင်ကိုဒီနာတော့ခဲ့။ ဘုရားဆိုဖြတ်မှာသိဆရာပြနေတာတဲ့ဒါဒီလိုအခုဒါနာဘောမှာဒီလိုဆရာကောင်းငါးကောင်းနဲ့ဒီလိုမှကျုံလို့ခင်ဗျားတို့ကလည်းဒီလိုမှမခံယူတော့ဘူးဆိုရင်ဒိဋ္ဌိတန်လို့နဲ့သိမှန်ပါဗျာဟုတ်ပါဘူးမနဲ့နောက်ပြန်ရှင်းကဒီလိုမှမရှင်းတဲ့ပုဂ္ဂိုလ်ဒီဘယ်နဲ့သိကြပါလဲဒိဋ္ဌိတန်လို့ဟောတာပြန်လူတန်ပိတ်ကနဲ့သွားကြမှာပဲအမှန်တရားညာကလည်းနိဗ္ဗာန်တော့မရောက်ဘူးနိဗ္ဗာန်တော့မရောက်ဘူး ဘယ်လိုလဲမရောက်ပြီလို့ပြည့်စုံတင်ရကြတယ်ဆိုတာကိုရေးမိကြ။ဘယ်နဲ့ကြောင့်ဒိဋ္ဌိတဏ္ဍပါတော့ဒိဋ္ဌိနဲ့တော့နိဗ္ဗာန်ကလောကမှာခံ။ဘာကြောင့်သက္ကတတိနဲ့ရတယ်ဒိဋ္ဌိဝိသေသသီလပရပရမသပယ်နေရတယ်။မပယ်ရင်တော့ကအနုရတာပထမဆုံးတင့်တမပုဂ္ဂိုလ်တော်မှာဖြစ်ပါမယ်။ဘာလို့လဲဒိဋ္ဌိရှိနေလို့ကာမဝါရုဒီပုဂ္ဂိုလ်ပါဖြစ် ဘာဘာဘာလေးဆွဲသက်သက်လေးဆွဲနေတယ်ဆိုတော့ဟောများပြေပြေတော့ဆွဲဆွဲမဆွဲစဉ်းစားကြတယ်ဆွဲမှာအဲ့ဒီတော့ဘယ်လိုလဲခင်ဗျားတို့ဩဆရာများဆရာကျဆမ်းပါဆရာကျဆမ်းပါဆိုတာတော့တော်သေးတယ်တွေ့သေးလို့တွေ့ရတော့ရှားအတော်ရှားတယ်အတော်ရှားတယ်ဂုံယူပြောတာမဟုတ်ပါဘူးဥက္ကမဂုံယူပြောတာမဟုတ်ပါဘူး ရောင်ဘုန်းကြီးကဆင်လားတဲ့တဲ့ပေးခြင်းကိုပြောဘုန်းကြီးကဟုတ်ပါဘူးတဲ့တဲ့ပေးခြင်းအမှန်ကိုပြောတော့ပါကြတယ်အဲ့တော့ဒါပြည့်နေတာတော့အခုအဖြေတော့ပြန်တစ်ခုတော့ပါသွားပြီကျော်တော့ဟောတာဟုတ်ဆောင်ပြီးဟောတာကိုတဲ့ယူလိုက်တယ်ဆိုဒီလိုတော့မှားကြုံနေရပြီဒီဖြစ်ဖြစ်ဆက်ရလားဒီဖြစ်ဖြစ်ပါဘူးဒီကကောင်းတဲ့အဖြေကိုပြောပါဦး ဒီရကောင်းတာတစ်ခုအဖြေတစ်ခုပြပါဦးနော်ဒီရကောင်းတဲ့အဖြေတစ်ခုကဒကာရမတို့ဘာရောလဲမေးလို့ရှင်ဖြင့်ပါဠိတော်မှာကြားကြည့်လို့ရှင်ဖြင့်တဲ့ဒီကအနန္တရမျိုးသိက္ခာရှိတိကာဓမ္မပဋိပန္နနာသိက္ခာရှိတိကာဓမ္မဓမ္မနာအနန္တရပြည့်စုံတာပြည့်စုံအဲဒါဒါရလို့ဆိုလို့ရှိရင်တော့ပြန်မနားမလဲဘူးပေါ့ဒါကသိက္ခာကျတော့နားလဲတယ်ဒါပါဠိတော်ကိုပြတယ် အနန္တရနိယုတ်တာအနန္တရနိယုတ်တာအရင်ကြီးချုပ်ကုန်ပြီးတော့အရင်ကြီးတွေကအရင်ချုပ်တာပဲဟုတ်စိတ်ဓာတ်စေတိကလည်းစိတ်စေတိတွေကတော့အရင်ဖြစ်တဲ့စိတ်စေတိကအရင်ဖြစ်တာအရင်ချုပ်တာပဲဒါကမှနေတယ်လို့မရှိဘူးသဘောပါကြဒါကဒီဒေနာမျိုးပါပြည့်ပါဘူးသူကရင်နဲ့သူကရင်ဆုံးပါပဲနာမနိယုတ်ကစိတ်ကပတုပ္ပန္နာနာစိတ်ကစေတိကလည်းမှန်တယ်သူနဲ့လားဒီကိုသွားပေါ်တယ်ကွာသူတို့ထုတ်တာမှန်ပဲ အကြောင်းကနာယုတ်ပဲအကြောင်းကနန်ထားပါလားချုပ်ကနာတယ်လေတဲ့နောက်အကျိုးတစ်ခုနာနဲ့ပေါ်ပြီဟုတ်ပါဘူးတပည့်ရအဲဒီကနေပြီးဒီကာလလူဖြစ်နေလူနာယုတ်ဖြစ်နေဒီကာရမကနာယုတ်ဖြစ်နေသူကတန်းလိုက်တပည့်ရတယ်နော်ဒီမှာသူကနာကနာယုတ်ရှိရောရှိပါဘူးဒီနာယုတ်ကလူပြေတယ်နဲ့အကုန်အကုန်ရုပ်သိမ်းတာဟိုမှာအလားတူနာယုတ်ပဲပေါ်လိမ့် တပည့်ရလားဒီနာရကလောက်တာမဟုတ်ကလားဟုတ်ပါဘူးဒီနာရကတော့မလိုက်ဘူးကွာဘုရားနာရတစ်ခုလားလို့မပေါ်ဘူးလားဟုတ်ပါဘူးအဲ့တော့မလိုက်တာသိတဲ့အခါကျတော့မှဩဒုစရိကသတ္တရာပြုတ်တယ်ပြုတ်ဘူးလားမလိုက်တာဘူးတဲ့မလိုက်ပါဘူးအနန္တနိယတာဆိုတော့ဖရားကအနန္တနိယတာအရင်ကြီးကိုအရင်ချုပ်ကုန်တယ်တပည့်ရလားအရင်ကြီးကိုအရင်ချုပ်ပြီးတော့မှနောက်တစ်ခုဒီနာလားလို့ပေါ်တာလေသူကတိကင်းရတယ် တတ္တိကမကန်းတာလိုက်တော့မလိုက်ခုခေတ်ဘယ်မလားတတ္တိကလိုက်တော့ဒီလိုလိုလုပ်တော့ခါကြတော့ဘယ်တော့ဓမ္မကိုအာဆင်သွားတော့မလိုက်တာကိုသိတဲ့ဖြင့်သတ္တရာဆင်သွားသဘောကျလားမလိုက်တာကိုသိတဲ့ဖြင့်သတ္တရာအဲအကြောင်းကြီးလို့ဆက်နေတယ်ကိုကြောင်းကြီးဆက်နေတာလေးကလည်းမရှိဘူးလားအဲဒီမှာအဲဒီမှာလည်းသူကတန်းလိုက်ကြတယ်ခုမှ နတ်ဆိုတဲ့ဆိုင်ရုပ်ကလေးပြောင်းပြီနာမ်ရုပ်ပဲပေါ်တာပဲပေါ်တာကတော့ဒီကံပါပါသေးတယ်အဲ့ဒါအကြောင်းကြီးတော့ဆက်လို့မရဘူးလေဒါဒီကနာမ်ရုပ်လားလို့မေးကြတယ်ဟုတ်ပါဘူးဒါတော့အလားကမတူဘူးလားအလားပြုတ်ကိုငါဘုရားဟောတာရုပ်နေကပါဟောတာချုပ်တာချုပ်တာမှန်တယ်ဟုတ်မင်းကအဲ့ဒီကိုဘူးတယ်မင်းကတခါတည်းကနန္ဒရာတခါတည်းဒီကိုကပ်ပြီးလိုက်ပြီးသိမှနေတယ်လို့မင်းကယူတာတယ်တပည့်ကြလား ဒါကြောင့်ဟောရည်သားရဲ့ယူဟာကသက္ကပမလွတ်ဘူးလို့ဥပါဝင်ဆိုလို့ရှိရင်လည်းခင်ဗျားတို့မနာနဲ့တော့နားလည်မှုသာထားပြီးအမျက်ထွက်တော့အမျက်လောက်လိုက်ပြီတော့တပည့်ရလားဒါမှမဟုတ်ဒါပြန်ရာဓမတို့ဒီနေ့တရားသူတရားမြတ်ကြီးကိုခုနာရတဲ့တွေ့ဩနာလို့ဒီနာရပါဒီရင်ချုပ်တာဆိုတော့မသာဘူးတာလည်းခင်ဗျားတို့သင်ရှားတာပဲဒီနာရကဘာ အဲသူမလာပါဘူးဆိုတော့အိုးနောက်ထုတ်တယ်လေတပည့်ကြဒီနောက်ရဲ့ဒီဒီမလာပါဘူးလို့ဆိုတော့မလာဘူးနေတော့နောက်ထုတ်တာမသိဘူးဖြစ်တပည့်ကြကျဲဒီမှာအခုပြတ်တာလေပြတ်ဘူးလားပြတ်တာဘုရားကဒီနောက်ရဲ့ခုတော့ပေါ်ဘူးလေပေါ်ပါဘူးအလားတူမပေါ်ဘူးလားအဲ့တော့ချုပ်ပြီးမှပေါ်တယ်လိုက်တာဟုတ်ကြလားချုပ်ပြီးမှပေါ်ခြင်းကြောင့်ချုပ်ပြီးမှအော်သူကျေးဇူးပြုတယ်ကျေးဇူးလည်းပြုတယ်ချုပ်လည်းချုပ်တယ်ဒီလိုမှတ်တယ်ကျေးဇူးတော့ ချုပ်လဲဒါပြန်ချုပ်တာကိုပြီးလို့ပြန်ဥပါဝန်တို့ကတခါတစ်တို့ကတတ္တကခိုင်မြဲတယ်လို့ယူလို့ရသေးရဲ့အာဒီလိုသိသွားတယ်တတ္တကလွတ်သွားပြီဥစ္စေကယူလိုက်မယ်ဆိုလို့ရှိရင်ဥစ္စေကဆိုရင်ဒီနာယုံနဲ့ဒီလားကိုပေါ်တာကိုခင်ဗျားတို့သေချာသိတဲ့ဖြင့်အကြောင်းတော့မပြတ်သေးဘူးခေဆိုတဲ့အိမ်ကလေးရမဟုတ်ဘူးလားအဲဒီလိုရပြန်တော့လေဟောသတ္တရာဥစ္စေကလွတ် မလို့ဟုတ်လားဘာလွတ်သွားလဲသက္ကရာဥစ္စာလွတ်သွားပြင်းနေနော်သက္ကရာဥစ္စာကဲဥအောင်ကြက်ကနေလွတ်တယ်ဒီကနေ့ကငငတ်နိုင်ဖြစ်နိုင်လားမဖြစ်နိုင်ဘူးဒီမပါမဲ့နေတာမြင်ရတဲ့ဖြစ်နိုင်လေဆိုရင်တို့ကံကလုံးမှာဟုတ်ဘူးလားမပါမဲ့ဆိုတာမြင်ရတဲ့ဘယ်မှာရှိမဖြစ်နိုင်ဘူးဆိုတာသိရဘူးလားဒါလည်းဒီကနေ့ကဒီမှာစပ်သိနေဘုရားနိုင်ရပါလားလို့ပြောတယ် ကိုကျန်ဘယ်နဲ့နေအလားတူပေါ်ဘူးလားအဲ့ဒါအလားတူပေါ်တာကိုဆောက်လိုက်တော့ဒီကမလိုက်ဘူးဆိုတာလည်းသိကြတယ်အလားတူပေါ်ပြန်တာလေဒီကအကြောင်းပြတ်လာရတာလို့မေးတာနော်ပြတ်ပါဘူးကျောင်းမကျန်းတာသိတဲ့ကျင်းတဲ့ဥစ္စေရာတိရှိရှင်တပည့်ကြမလိုက်တာသိတဲ့ကျင်းတဲ့သက္ကရာတိရှိရှင်ပါတပည့်ကြအဲ့ဒီလိုဘုရားခင်ကိုရမကြီးက ရားဟောနေတော့ဒီရားကဘုဖောက်လာတာကသဘောကျတယ်။ဘာမှအာဟုဇာမရှိဘူးခန္ဓာ၅ပါးကိုကြည့်တာကံအာဟုဇာရှိတယ်တဲ့။ကဲဘယ်လိုဘုဖောက်လာလဲ။ရားဘုဖောက်ဘုဖောက်တဲ့ခရာရှိ။ဟောအဝိဇ္ဇာကများပညာကမရှိအဝိဇ္ဇာကများတဏှာကအလံဖွားခြင်းနဲ့ပုဂ္ဂိုလ်မှုဘဝနှစ်သက်နေတဲ့ပုဂ္ဂိုလ်ငါချင်းပါနေပြီ။အနတ္တဟောတဲ့နေဘုဖောက်သွားပြီ။ဘဝကပြည့်စုံကြတယ် အနတ္တဟောတာနဲ့ဘာဖြစ်တာဘယ်လိုဝေပေါက်တော့ဒိဋ္ဌိဝင်သွားနေတပည့်ကြရအောင်အနတ္တဟောတာနဲ့သူဘာဖြစ်တာဒိဋ္ဌိဝင်သွားပြီဆိုပြီးကြတာပြောလို့ဆိုရင်ကိုရမကြီးကတိုက်ဟေးငါတရားပြန်ဟောမှရတယ်မဒီပုဂ္ဂိုလ်တော့ဖက်ပါဘူးဟောရင်ကိုဖောက်တပည့်ကြရအောင်ဒါကြောင့်ဒီနေ့နေရာလေးသိသွားတယ်နော်ခင်ဗျားတို့ဒီတရားကိုဆက်ပြီးကြတယ်ရှင်းမရှင်းပြီအခုဒိဋ္ဌိမရှင်းမဲနဲ့အားထုတ်လို့ ဒီပုဂ္ဂိုလ်ရန်ပေါင်း90နဲ့ပြောပါတယ်ကိုယ်ဟာကဝရံကျင်းကတမကိုရန်တာကဟုတ်ပြီအထုတ်တယ်ဒီဒီခံနေမရကြဘူးနောက်မှပြောရနောက်ထင်ရှင်းပြီဒီလိုကြီးကုန်ပြုတ်လို့ဒါရပါလေဒီကာမဝရီသတ္တရာတွေချုပ်ကိုတယ်ချုပ်ကိုပြီးဝိပဿနာချုပ်ခိုင်းတော့မှငကိုယ်ရှုနေတာသူတို့အဖြစ်မြင်လားတပည့်ကြရှင်းရတယ်မရဘူးဖြစ်ဝရံကျင်းကလည်းနဲဆရာရောဗမာဆရာလားရန်တာ ရှိတာလည်းရနေလားရပုံကိုယ်ဆိုထားပါအဲ့ဒါမရဘူးဘာခံနေလဲဆိုတာဆရာတို့ဝင်ဘာရိကအဲ့ဒီသောတာဝိခံကရှိတယ်ဒါမှအာဟုရံဒီကာအာဟုနေတဲ့ပုဂ္ဂိုလ်ဖြစ်နေတော့ကာမကောင်းပေါ်မှာမိစ္ဆာဒိဋ္ဌိသွားဖြစ်အဲ့ဒါခံနေတယ်ဘာရိကကလည်းရှော့ပြည့်တဘာကြောက်ရတာဒါကြောင့်ဝါရမတို့ဒီတရားဆက်နာမှရမယ်မဟုတ်ရင်ဖြုတ်တော့မှာဘူးဗျဆက်ရတဲ့အခါကျတော့60ရင်းကနာဖြစ်ထုံကြီးကောင်းတော့ ဘောကြ။ဒါရင်းလေးဒီရင်တော့ပါအောင်စပ်ကြ။